ဂလာတိဩဝရစာခန်းကြီး၄အငယ်၁မှ9တဖန်တုံအမွေခံမြည်ဒီကားဥစ္စာရှိသည်များကိုပိုင်ထိုက်သောသူဖြစ်တော်လဲအရွယ်မရောက်မီကာလပတ်လုံးအစေပါကျွန်နှင့်တူ၏အဖစီနှင့်သောအချိန်ကာလမရောက်မီတိုင်အောင်အဆောင်အထင်းအဟုတ်ချုပ်ထိုးလက်၌ရှိ၏ထိုနည်းတူငါတို့သည်အရွယ်မရောက်မီလောကီတရားနုလက်၌ ကျွန်ခံရကြ၏အချိန်ကာလစေသောအခါငါတို့သည်သားဤအခွင့်အရာကို ခံရမည်အကြောင်းပညာတရားဤလက်၌ရှိသောငါတို့ကို ရွေးနှုတ်စေခြင်းငှာမိမဝမ်း၌ပရိတရေယူ၍ပညာတရားအောက်၌ဖွားမြင်ရသောသားတော်ကိုဘုရားသခင်သည် စေလွတ်တော်မူ၏ထိုသောတင်တို့သည်သားဖြစ်သောကြောင့်အပအဖဟုခေါ်တတ်သောသားတော်ဤဝိညာဉ်တော်ကိုတင်တို့စိတ်နှလုံးထဲသို့ ဘုရားသခင် စေလွှတ်တော်မူ၏တို့ဖြစ်၍သင်တို့သည် နောက်တပံအစေပါကြုံမဖြစ်သားပင်ဖြစ်ကြ၏သားဖြစ်လျင်ခရစ်တော်အားဖြင့်ဘုရားသခင်၏အမွေခံလည်းဖြစ်ကြ၏အငယ်၈မှ31သို့တော်လည်းအထက်ကသင်တို့သည်ဘုရားသခင်ကိုမတိသောအခါဇာတိအားဖြင့်ဘုရားမဟုတ်သောသူတို့၏အမှုကို ဆောင်ရွက်ကြ၏ယခုမူကား သင်တို့သည်ဖျားသခင်ကိုတည်ပြီးမှဟူ၍မဆိုဖျားသခင်သည်သင်တို့ကိုတည်တော်မူပြီးမှအာမရှိချမ်းသာမပေးနိုင်သောတရားနုဘက်သို့အဘဲကြောင့်တဖန်ပြောင်းလဲကြသနည်းထိုလောကီတရား၌တဖန်ကျွန်ခံခြင်းဟာအလိုရှိကြပြီတကားနှင့်လနေ့ရက်အချိန်ကာလများကိုစောင့်ကြပြီတကားငါသည်တင်တို့စီမှာအချီးနှီးစ조사အားထုတ်သည်ဟု သင်တို့၏အကြောင်းကြောင့်စိုးရိမ်လျက်ရှိ၏ညီကိုတို့သင်တို့ကဲ့သို့ငါဖြစ်၏ငါကဲ့သို့သင်တို့ဖြစ်ကြလောဟုငါတောင်းပန်၏သင်တို့သည်ငါကိုအလင်းမပြတ်မှားကြငါသည် ကိုနာချင်းယောဂာနှင့်တကွာအေဝံဂလိတရားကိုသင်တို့အားအထက်ကဟောပြောကြောင်းကို သင်တို့သိကြ၏ကိုကာယ၌ငါခံရသောစုံစမ်းခြင်းကိုသင်တို့သည်မထီမဲ့မြင်မပြုငါကိုမပယ်ဘုရားသခင်၏ ကောင်းကင်တမန်ကဲ့သို့၎င်းယေရှုခရစ်ကဲ့သို့၎င်းလက်ခံကြ၏တို့ဖြစ်လျင်တင်တို့ခံရသော မင်္ဂလာကအဘယ်မင်္ဂလာနည်းအထက်ကကိုမျက်စိကိုထုတ်၍ငါအားပေးနိုင်လျင် ပေးခြင်းငါတင်တို့အလိုရှိသည်ဟုငါတက်တည်ခံ၏ယခုမူကားငါသည်တမာတရားကိုတင်တို့အားဟောပြောသောကြောင့်တင်တို့၏ရန်သူဖြစ်သလိုသူတထူးတို့သည်တင်တို့ကိုအလွန် ချစ်ကြသည်မှန်စေတော့လျောက်ပတ်စွာချစ်ကြသည်မဟုတ်တင်တို့သည်သူတို့ကိုအလွန်ချစ်မိအကြောင်းသူတို့သည်တင်တို့ကိုပယ်ခြင်းငှာအလိုရှိကြ၏သို့တော်လည်းတင်တို့နှင့်အတူငါရှိစဉ်တွင်သာ ကောင်းသောအရာကို အလွန်ချစ်အပ်သည်မဟုတ် အစင်မပြတ်အလွန်ချစ်အပ်၏ခရစ်တော်သည်တင်တို့အထက်၌တည်လျက်ရှိတော်မူသည့်တိုင်အောင်တင်တို့အဖို့သားဖွာခြင်းဝေဒနာကိုငါခံရသောငါချစ်သားတို့ တင်တို့ကိုငါယုံမှားခြင်းရှိသောကြောင့်ယခုတင်တို့ကိုကိုယ်တိုင်တွေ့၍ထူးခြားသောစကားကို ပြောခြင်းငှာအလိုရှိ၏ပညာတရားအောက်၌နေခြင်းသောသူတို့တင်တို့သည်ပညာတရားကို နားမလည်ကြသလိုပညာတိကျမ်းစာ၌လာသည်ကားအာဗျဟန်၌သားနှစ်ယောက်ရှိ၏သားတစ်ယောက်ကကျွန်မ၏သားဖြစ်၏ တယောက်ကကျွန်မမဟုတ်သောမိမ၏သားဖြစ်၏ဟုလာသည်ကျွန်မ၏သားသည်ဇာတိပတိအားဖြင့်ဖွာသောသားဖြစ်၏ကျွန်မမဟုတ်သောမိမ၏သားသည်ဂရိတော်အားဖြင့်ဖွာသောသားဖြစ်၏ထိုအကြောင်းအရာကို ပုံမှန်အားဖြင့်ဆိုသော ထိုမိမနှစ်ယောက်ကပရိညင်တရားနှစ်ပါးကို ဆိုလိုသည်ဟာဂရအမည်ရှိသော မိမကြီးဟုသော ပရိညင်တရားတစ်ပါးသည်တိနာတောင်ပေါ်မှစီရင်၍ ကျွန်များကိုဖော်တတ်သောတရားဖြစ်၏အကြောင်းမူကားဟာဂရသည်အာရပ်ပြည်၌ရှိသောတိနာတောင်ဖြစ်၏ယခုရှိသောယေရုရှလင်မြို့နှင့်တူ၏မိမိသားများနှင့်တကွကျွန်ခံရ၏အပေါ်မှရှိသောယေရုရှလင်မြို့မူကားခတ်သိမ်းသောငါတို့၏အမြင့်ကြီးဟုသော ကျွန်မမဟုတ်သော မိမဖြစ်သည်ကျမ်းစာလာသည်ကတာမဖွာသောအမြုံမှဝမ်းမြောက်လောတာဖွာခြင်းဝေဒနာကို မခံသေးသောမိမ ကြွေးကြော်အော်ခဲ့လော့အကြောင်းမူကားစွန့်ထားသောမိမသည် လင်ရှိသောမိမထက်သာ၍များသောသားတို့ကို ဖွားမြင်ပြီဟုလာသည်ညီကိုတို့ငါတို့သည်ဤဆက်ကဲ့သို့ဂရီတော်နှင့်ဆက်ဆိုင်သောသားဖြစ်ကြ၏ထိုအခါဇာတိပဂရီအားဖြင့်ဖွာသောသားသည်ဝိညာဉ်တော်အားဖြင့်ဖွာသောသားကိုညှင်းဆဲသကဲ့သို့ထိုနည်းတူ ယခုပင်ဖြစ်၏သို့တော်လည်းအဘယ်သို့ ကျမ်းစာလာသတည်းဟုမူကားကျွန်မနှင့်သူ၏သားကိုနှင်ထုတ်လော့ကျွန်မ၏သားသည်ကျွန်မမဟုတ်သောမိမ၏သားနှင့်အတူ အမွေမခံရဟု လာသတည်းယခုတွင်ညီကိုတို့ငါတို့သည်ကျွန်မ၏သားမဟုတ်ကျွန်မမဟုတ်သောမိမ၏သားဖြစ်ကြ၏